မဲ့တရားတော်ကတော့ဓမ္မပဒသကထာဓမ္မိကဥပါစကဝတ္ထုနဲ့ဒီကနိကေသမဝါမာတတိပဌာနာတုတ်တံတရားတို့ကိုခြေခံပြီးဟောကြားမဲ့ခုရောနောင်ပါမြဲဝမ်းသာတရားတော်မြတ်စွာဘုရားရှင်ကိုရောမြတ် တာဝတိပြင်းမွန်စေတွန်ရွှေကြောင်ကြောင်းမွေလျော်နေတော်မူစဉ်ကဣဒာမောရတိပစ္ဆာမောရတိအစရှိတဲ့တရားဒေသနာတော်ကိုဟောကြားတယ်ဘသူကိုအကြောင်းပြုပြီးဟောတယ်လဲဆိုတော့ဓမ္မိကဥပါဒကာကိုအကြောင်းပြုပြီးတော့ဟောတယ် ပါတန္တာရူပဝိဘဝံသူနန္တာမတုရံခိရံစရန္တိသာဓုတမုဒ္ဓကာလေကေလိပရမုခာတမုဒ္ဓကာလေသုမမြတ်စွာဆင်းနေရ၏ရဏာနေမင်းထိန်လွင်ထွက်ပေါ်လက်ထတော်ကာလခါသမယစီတုံးက သာဓုတမယုသတာပြုကြသည် လူသူတော်ကောင်းနတ်သူတော်ကောင်းမြမသူတော်ကောင်းတည်ဟုသောသူတော်ကောင်းသူများလောင်းတို့သည်ရူပဝေပဝံဘဲလူဘဲနတ်ဘဲမြမဘဲတတဝါဘဲတဝရကမမတုပါနိုင်တဲ့ဒုလတောတာသဗ္ဗညုမြတ်စွာဘုရားရှင်ကိုရောမြတ်ကြီးကို သဗ္ဗညုမြတ်စွာဘုရားရှင်ကိုရောမြတ်ကြီးကိုသူနန္ဒာပရဏာပိတိဝံစီတိသလို လွှဲကြည်ယုံအနာကံကြီးနာကံကြပါကုန်လည်းကလိပရမုခံပြောပါကခုံတနာုံဖြင့်အာယုံပြောပွဲရှောင်းဖယ်လွှဲကြကုန်လည်း စရန္တိလိလီသွာလာကြပါကုန်တည်းဝါစရန္တိဘုရားသွာကြောင်းတဲ့ခေါင်းလောင်းချက်တို့ဖြင့်တတောင်းတောင်းနဲ့၍ညဉ့်နံနဲ့လဲလဲကြလေကုန်တည်း အစိန်နေယကုံမုံခတိသုံးလောကတုဓာတပင်မြတ်စွာဘုရားရှင်ကိုရောမြတ်ကြီးသာဝတိပြမွန်စေတွန်ရွှေကြောင့်ကြောင်းမွေလျော်နေတော်မူစဉ်ကသာဝတိပြည်သူပြည်သားလူများတို့သည်ဘုရားတည်င်းသုံးတော်မူတဲ့ဈေးတွန်းကြောင်းတော်စီကိုနာနဲ့မှာဆွမ်းညနေမှာပန်းနံ့သားတွေကိုလက်ဆွဲပြီးတော့ တရားပူတရားနာသွားကြတယ်တဲ့အဲ့လိုဥပါစကဥပါတိကတတုကကျောင်းတော်ကိုသွားတယ်ဥပါဒကဥပါတိကတတုကကျောင်းတော်မှပြန်လာတယ်ဘုရားသွားကျောင်းတက်အသွားအပြန်မပြတ်ဘူး ဘယ်လူဘယ်နှပြမဘယ်လူဘယ်နှဘယ်ပြမဘယ်တတဝတစုံတဦးတယောက်မြမတုလမတုပနိုင်တဲ့အတုလထွတ်တာတပ္ပဉ္စမြတ်စွာဘုရားရှင်ကိုရောမြတ်ကြီးကိုဖူးမျောကြတယ်ဘုရားဟောတဲ့တရားတွေကိုလည်းနာကြားကြတယ် ဒါနသီလဘာဝနာမှုတွေကိုလည်းပဲပြုကြပါတယ်ဆိုကြည့်အောင်ဘုရားမှန်ရှိဘုရားမှန်ရှိသာဝတိပြေသာဝတိပြေဘုရားဘူးသွားဘုရားဘူးသွားဘုရားနာတွေဘုရားနာသာတိပါမှုသာတိပါမှုကုသုကာနေကုသုကာနေခြေတုဆက်ခြေတုဆက်ခြေတက်အေးရင်မြေ တရားမှန်ရှိတရားမှန်ရှိသာဝတိပြေသာဝတိပြေဘုရားဘူးသွားဘုရားဘူးသွားတရားနာတွင်တရားနာတွင်သာတိပါမှုသာတိပါမှုသူစုကနေသူစုကနေခြေသူတဲ့ခြေသူတဲ့ခြေတဲ့အေးမြေခြေတဲ့အေးမြေအိသာဝတိပြင်မှာ

အဖွဲ့ဝင်ပေါင်းကလည်းပဲ900စီရှိတယ်အဖွဲ့ဝင်900ရှိတဲ့အဖွဲ့ပေါင်း900ဆိုတော့ဓမ္မိကဥပါဒကဘယ်နှယောက်ရှိသွားပြီလဲ900ကို900နှစ်မြောက်25000ရှိတယ်အဲ25000တော့ဥပါဒကတွေကဘုရားဘူးတရားနာ

ဆွမ်းလောင်းသင်းတွေဖွဲ့ပြီးတော့လည်းပဲလူတန်းပူဇော်ကြတယ်အဲ့ဒီအဖွဲ့ဝင်ပေါင်း900ရှိတဲ့အဖွဲ့ပေါင်း900နှစ်သိန်း5000သောဓမ္မိက ဥပါဒကာတို့တွင်အဲ့ဒီဥက္ကဋ္ဌ900တို့ရဲ့အကြီးအမှုဦးစီးချုပ်ဖြစ်တဲ့ဓမ္မိကဆိုတဲ့ ဥပါဒကာကြီးလည်းပဲရှိတယ်အဲ့ဒီဥပါဒကာကြီးမှာသားက9ယောက်သမီးက9ယောက်ရှိတယ်အဲ့တော့9လီ14ပေါ့သားသမီး14ယောက်ရှိအဲ့ဒီဇနီးမောင်နှံမှာထည့်ပြီးတော့ရေးတွက်လိုက်မယ်ဆိုရင်တော့သားသမီးအပါဝယ် 16ယောက်ရှိတယ်အဲ16ယောက်သောအိမ်သူအိမ်သားတို့ဒီတဝုတဝုလည်းယံအလူဝကလည်းပဲရှင်မျိုးစီရှင်မျိုးစီရှိတယ်အတူချုပ်ပြောရမယ်ဆိုရင်တော့သူတို့ကိုယ်တိုင်လည်းပဲဒါနသီလဘာဝနာတွေပြုပြီး မျိုးသူမျိုးသားတွေကိုလည်းဒါနသီလဘာဝနာပြုလုပ်အောင်နဲ့အကျိုးမျှော်ပြီးတော့နှိုးစော်နေကြတယ်မှန်လားမှန်ပါဗျာခင်္ဃဝါလူသေးသူမကပွင့်ကုန်ကြတယ်ဘုရားရှင်တိုင်းလက်လွတ်တော်မမူကြတဲ့ကျင့်သုံးပွားများတော်မူကြတဲ့ တတ္တဝဝိနည်းများအားလည်းဟောကြားတော်မူကြတဲ့မဟာတတိပဋ္ဌာနာသုတ်တံတရားတော်ကြီးကိုကြားနာကျင်ကြပါတယ်ဖရာကြားနာကျင်ပါတယ်ဖရာလို့အဲ့လိုလျှောက်တတ်တဲ့အခါကျတော့ဒီလိုဆိုရင်တခါကြီးအာယုန်တစ်ပါးစိတ်မသွားနဲ့ဘုန်းကြီးတို့ဥပဇင်းတို့မဟာတတိပဋ္ဌာနာသုတ်တံတရားကိုအခုဟောတော့မယ် ဧကိုင်နောယံဘိကဝေမေခောတတ္တနာဝိသုဒ္ဓိယသောကပရိဒေဝနံသမတေကမာယဒုက္ခဒေါမနတာနံအတ္တင်္ဂမာယညာယတတိကမာယနိဗ္ဗာနတသစ္စေကရိယာယယတိတံသတ္တာရောတတိပဌာနာသတ္တာရောကာယဝေဒနာစိတ်ဓမ္မအပြင် လေးမျိုးလေးစားလေးပါးအပြားရှိကုန်သောဂရိတံရေဣမေတတိပဌာနာအကျင့်တတိပဌံတရားတို့သည်တန်တိအမှန်ရှိကုန်၏အယမေကိုအဲ့ဒီတတိပဌံဆိုတဲ့လမ်းသည်သဘာတာတဏံဘုရားပြည့်စေကဗုဒ္ဓရိယသူသောစွာတို့၏ ဝိသုဒ္ဓိယစိတ်အငြိကျေကင်းဝေးစင်ကြဲပွေဟာဧကယနောမေကိုတကြောင်တဲသောလမ္မဖြစ်ပါပေ၏တကကြီးဒီတတိပဒံတရားဆိုတာကာယဝေဒနာစိတ်တဓမ္မလို့၄မျိုး၄စား၄ပါးအပြားရှိတယ် အဲ့ဒါတို့တရားနာပိသတ်တွေလိုက်ဆိုကြကိုအမူအရာကိုအမူအရာစိတ်တိုင်းမှာစိတ်တိုင်းမှာမှန်စွာသိရမည်မှန်စွာသိရမည်မှန်လားမှန်ပါဗျာကိုမူအရာမှန်တဲ့များတွေကိုစိတ်တိုင်းစိတ်တိုင်းရှုမှတ်ပြီးတော့သိမြင်တာကိုကာယ ानु ပတနာတတိပဋ္ဌာန်သွားရင်သွားတယ်ရရင်ရတယ်ထိုင်ရင်ထိုင်တယ် လျောင်းရင်လျောင်းတယ်လို့ရှုပြီးတော့နေတဲ့သဘောပေါ့ကိုယ်ရင်ကိုယ်တယ်ဆန်ရင်ဆန်တယ်ကုံရင်ကုံတယ်ကိုယ်ရင်ကိုယ်တယ်ရှစ်တက်ရင်ရှစ်တက်တယ်နောက်ဆိုရင်နောက်ဆုံးတယ်ရှုတာလည်းပဲတတိပဋ္ဌံတရားပဲကာယ ानु ပတနာတတိပဋ္ဌံတရားပဲအဲဒီကာယ ानु ပတနာတတိပဋ္ဌံတရားဒီ ဖြစ်ပွားအောင်တဲ့ဒီဃာကြီးရဲ့ခန္ဓာကိုယ်မှာပေါ်လာတာဒီကိုရှုရမယ်အဲလိုပေါ်လာတာတွေကိုရှုလို့ရှိရင်လှုပ်ရှားနေတာတွေအေးတောင့်တင်းနေတာတွေစသည်တွေ့ရလို့ရှိရင်အဲ့ဒါကာယာနုပတ္တနာတတိပဋ္ဌံဘော ဆိုကြအောင်ဆိုကောင်းဆိုလက်ပါကောင်းဆိုလက်ပါဝေဒနာဝေဒနာပေါ်ရတိယမည်ပေါ်ရတိယမည်အဲ့လိုတရားကျွတ်မှတ်တဲ့ကမြင်းမြင်းနဲ့ကြင်ကြတဲ့နိုင်နိုင်နဲ့စရင်စတဲ့တွေ့တည်ရင်တွေ့တည်တဲ့စိတ်ကူးရင်စိတ်ကူးတယ်လို့စသည်ဖြင့်ရှုမှတ်တတ်ပေါ့ရှုမှတ်တဲ့ကကိုယ်သဘောကျတဲ့အာယုံနဲ့တွေ့ရတဲ့အခါကျတော့ဝမ်းသာတဲ့သဘော ချမ်းသာတဲ့သဘောတွေပေါ်လာလိမ့်မယ်အဲ့ဒါကိုလည်းဝမ်းသာတယ်ချမ်းသာတယ်လို့ရှုရမှာပေါ့တရားတက္ကနာကျင်ကြိုက်ခဲတာတွေစိတ်ဆိုးစိတ်ပြက်တာတွေလည်းတွေ့ရလိမ့်မယ်အဲ့တော့ဆင်းရဲတယ်ဆင်းရဲတယ်အကန့်ခက်တယ်ခန့်ခက်တယ်လို့ရှုရမှာပေါ့တရားတက္ကကြတော့ ကောင်းတာလည်းမဟုတ်ဆိုးတာလည်းမဟုတ်အလယ်လတ်ဖြစ်တဲ့ပုံမှန်ခံစားမှုတွေလည်းဖြစ်ပါဖြစ်ပေါ်လာလိမ့်မယ်အဲ့ဒါတော့ဥပိ္ပခဝေဒနာလို့ခေါ်တယ်အဲ့ဒါကိုလည်းပေါ်တိုင်းမပြတ်တကာယေရှုမရမှာပေါ့ကောင်းဆိုလက်ပါဝေဒနာပေါ်တာသိအမည်ဆိုတဲ့အတိုင်းသုတာကိုတော့ဝေဒနာနုပတ္တနာတတိပဋ္ဌာန်ပါတယ်တော့ဝေဒနာနုပတ္တနာ ဆိုကြအောင်ဆိုစိတ်အမူအရာစိတ်အမူအရာစိတ်တိုင်းမှာစိတ်တိုင်းမှာကိုရာတိယမိကိုရာတိယမိစိတ်ကလည်းအာယုံကိုတိတတ်တဲ့လက္ခဏာအနေနဲ့တော့စိတ်တပြုတ်ပဲပေါ့ဒါမို့အဲဒီစိတ်နဲ့ဒူတကွရှင်ပြီးတော့ဖြစ်တဲ့စေတသိက်တွေပါရောပြီးတော့လာတဲ့အခါကြတော့လိုချင်တတ်မဲ့တဲ့ စိတ်ရာဂစိတ်ခေါ်တယ်အဲရာဂစိတ်ဖြစ်လာရင်လည်းပဲအဲရာဂစိတ်ဖြစ်တယ်နှစ်သက်တယ်တတ်မတယ်သရာကံဝါစိတ်တံသရာကံစိတ်တံတိပဇာနာတိရွှေရွှေရဲ့အမတ်တတိကလေးကဥစေပြီးအဲ့တတ်မတဲ့စိတ်ကလေးကင်းသွားပြီ ဆိုလို့ရှိရင်မလဲကင်းချင်းသွားတယ်ပေါ့တရားတကားတော့စိတ်ဆိုးစိတ်ပြက်ဒေါသထွက်တဲ့စိတ်တွေလည်းဖြစ်တယ်တာဒေါသံဝါစိတ်တံတာဒေါသံစိတ်တံဒီပဇာနာတိဒေါသဖြစ်ရင်လည်းဖြစ်တဲ့စိတ်ဆိုးရင်လည်းစိတ်ဆိုးတယ်ဝမ်းတယ်ရင်လည်းဝမ်းတယ်တယ်ရှုပါအဲ့ဒါစိတ်တ ानु ပဒနာသတိပဋ္ဌာန်ပေါ့တရားတကာရှုရင်မှရင်လွတ်ပြီးတော့သွားတယ် ဘယ်ရောက်လို့ပဲပေါင်မှမသိဘူးနောက်ကြမှပြန်သိအဲလွတ်သွားတဲ့စိတ်ကလေးတိတိချင်းလွတ်တယ်လွတ်တယ်စိတ်ကူးတယ်စဉ်းစားတယ်လို့ရှုရတယ်မှန်လားအဲ့ဒီစိတ်ကလေးတည်ငြိမ်သွားတဲ့အခါကျတော့သိတယ်သိတယ်လို့အဲ့လိုလည်းပဲမရှုရဘူးလားရှုရပါဘူးသမောဟံဝါစိတ်တံသမောဟံစိတ်တံဒီပဇာနာတိ

ဝင်လာရင်လည်းပြန်လွင့်နေပြေးသွားတယ်မှတည်ငြိမ်တဲ့စိတ်တွေပေါ်ရင်လည်းပဲတည်ငြိမ်တယ်လို့မှထိုင်ပိုင်ပြင်းရတဲ့စိတ်တွေပေါ်ရင်လည်းပဲထိုင်ပိုင်ပြင်းရတယ်လို့မှထိုင်ပိုင်ပြင်းမှုပြေးသွားရင်လည်းပဲပြေးသွားတယ်အဲ့လိုမှပေါ့နောက်တော့တပန်းပူပန်းတဲ့စိတ်တွေပေါ်ရင်ပူပန်းတယ်ပူပန်းတယ်မှပူပန်းမှုတွေငြိမ့်သွားရင်လည်းပဲငြိမ့်သွားတယ်ငြိမ့်သွားတယ်လို့မှအဲ့လို စိတ်အမူအရာဖြစ်တိုင်းမှမှန်စွာသိရမည်ဆိုတဲ့အတိုင်းစိတ်ပေါ်တိုင်းပေါ်တိုင်းရှုမှတ်ပြီးတော့သင်ပြနာတော့စိတ်တာနုပတနာတတိပဋ္ဌာန်ပါတယ်တော့စိတ်တာနုပတနာတတိပဋ္ဌာန်ကဲဆိုပါအောင်သဘောတရားသဘောတရားသင်ပေါ်ညာသင်ပေါ်ညာတိုင်းချာသိရမည်တိုင်းချာသိရမည်သဘောတရားတွေဆိုတာကတော့ မြင်တယ်လို့မှတ်ရင်မြင်သဘောကြားတယ်လို့မှတ်ရင်ကြားသဘောနားတယ်လို့မှတ်ရင်နားသဘောစားတယ်မှတ်ရင်စားသဘောတွေ့ထိတယ်မှတ်ရင်တွေ့ထိတဲ့သဘောစိတ်ကူးတယ်လို့မှတ်ရင်စိတ်ကူးတဲ့သဘောပေါ့အဲ့သဘောလေးတွေကိုပဲသိသိသွားတယ်ငါသူတစ်ပါးယောက်ျားမိန်းမအရှိအတို့အလုံးအပြားတဏ္ဍရတ္တိကင်းစိတ်ပြီးတော့ သူ့သဘောလေးကိုသာလျှင်မှတ်တိုင်းမှတ်တိုင်းသိသိသွားတယ်ပူရင်ပူသဘောလေးပဲသိတယ်အေးရင်အေးသဘောလေးပဲသိတယ်အဲ့လိုသဘောလေးကြီးတဲ့သိသိပြီးတော့နေအောင်ရှိမှတ်တာကိုတော့ဓမ္မာနုပတနာတတိပဌာဘာလဲတို့အဲ့ဒီကာယဝေဒနာစိတ်ဓမ္မခေါ်တဲ့တတိပဌာန်တရား၄ပါးတွေကိုရှုမှတ်နေတဲ့လမ်းဟာ တတိပဋ္ဌာလံနဲ့အဲတာတနံဘုရားပိစေကဗုဒ္ဓရိယာသူတော်စွာတို့အာလုံးတို့ဤဝိသုဒ္ဓိယစိတ်ငြိမ်ချကင်းဝေးစင်ကြယ်ဖို့ရာဧကယနောမေကောတကြောင်းတည်းသောလမ်းမှန်ဖြစ်ပါပေ၏အဲ့လမ်းဟာဘုရားပိစေကဗုဒ္ဓရိယာသူတော်ရှင်အာလုံးနိဗ္ဗာန်ဝင်တဲ့တကြောင်းတည်သောလမ်း ဘယ်ဝင်တဲ့လမ်းလဲတကြောင်းတည်းသောလမ်းပဲအဲ့နိဗ္ဗာန်သွားခြင်းဒီတတိမပါပဲနဲ့နော်မရောက်ဘူးရောက်ပါမလားမရောက်ပါဘူးဗျာသစ္စာလေးပါးသိပြီးတော့နိဗ္ဗာန်ဝင်တယ်ဆိုတာလေအဲ့ဒီတတိပဋ္ဌာန်တရားကိုကျင့်ပွားမှသစ္စာလေးပါးတည်ကိုသိတာပေါ်တိုင်းမပြရှိမှတော့ဖြစ်လိုက်ပြလိုက်နှိမ့်ဆက်တဲ့ ဆင်းရဲတော့ဒုက္ခသစ္စာသိတာပေါ့အဲဒုက္ခသစ္စာကိုဒုက္ခသစ္စာမှာမသိလို့လိုချင်တာကြတော့ဒုက္ခဖြစ်ကြောင်းသမုဒိယသစ္စာပေါ့အဲဒုက္ခဖြစ်ကြောင်းမဲလို့သိသွားတယ်ချူမလို့ရှိရင်အဲဒုက္ခနဲ့သမုဒိယနှစ်မျိုးလုံးငြိမ်းရာကိုသိတော့និရောဓသစ္စာကိုသိတာပေါ့အဲនិရောဓသစ္စာယောက်ျား မဲ့ခင်ရှိပါအကျင့်တရားတွေသီလသမာဓိပညာတရားတွေရှုမှတ်ပြီးတော့သိမြင်နေတာကတော့မက်ကသစ္စာတဲ့သစ္စာဘယ်နှပါတော့ဒီပါပါဗျာအဲလိုသစ္စာလေးပါးကိုသိမြင်တယ်ဆိုတာလည်းပဲတတိပဋ္ဌာန်တရားကျင့်ပွားအတုမသစ္စာလေးပါးကိုသိနိုင်တာဖြစ်တယ်အဲဒါကြောင့်အဲလို တစ္ဆာလေးပါးသိပြီးတော့နေတယ်ဆိုရင်ပဲစိတ်ညစ်ကိလေသာတွေကင်းစင်နေတယ်စိတ်ညစ်ခြင်းကိုကင်းစေလို့ဘယ်လမ်းစဉ်ကိုလက်ရမယ်စိတ်ညစ်ခြင်းကိုကင်းစေလို့တတိပဋ္ဌာန်လမ်းစဉ်ကိုလက်ရမယ်တောကပရိဒေဝနံဆိုရင်မှုတောကငိုကြွေးမှုပရိဒေဝတို့ကိုတမတိကမာယလွန်မြောက်ခြင်းကလည်း ဧကယနောမေကိုတကြောင်းတည်းသောလမ်းမှန်ဖြစ်ပါပေ၏ဒီတတိပဒံတရားတွေကိုကျင့်ပွားလို့ရှင်တောကဆိုတဲ့စိုးရိမ်တာတွေလည်းကင်းသွားတယ်စိုးရင်တောကတွေဖြစ်နေတဲ့အကားတတိကလေးပြုပြီးတော့စိုးရင်နဲ့စိုးရင်နဲ့လို့အဲ့စိတ်ကလေးမပြောင်းမချင်းပြောင်းအောင်မှတ်လို့ရှိရင်အတော့ကလေးငြိမ့်မသွားဘူးလားငြိမ့်ပါဘူးရက်လိုက်ရင်တော့ပြန်လာမှာ အဲ့ဒါလိုနာနာလေးသေးသေးချာချာမှတ်ရအဲလိုတော့ကတွေငြိမ့်ပြီးတော့သွားနိုင်တယ်ဘုရားလက်ထက်ကတန်တတိအမတ်ကြီးဆိုတာစစ်အောင်နိုင်တဲ့အတွက်ကောသလမင်းကြီးကဖူးချတဲ့အနေနဲ့အဲ့ဒါအမျိုးသမီးထိနာစည်းစိမ်ကိုခွန်ရဲအပ်တယ်အဲ့ဒီမျိုးမှာ

အဲလိုဆွမ်းခံကြွတာကိုမြင်ရတဲ့အခါကျတော့တန်တတိအမတ်ကြီးကငူးနေတော့လည်းပဲဘုရားကြွတယ်တန်ဃာတော်တွေကြွတယ်ဆိုတာတော့တော့သူကသိသေးတယ်အဲလိုသိတဲ့အတွက်ကြောင့်အောက်လေမစင်သာတော့တာဖြစ်တဲ့အတွက်ကြောင့်ရှင်ဘောကနေပြီးတော့ခေါင်းညှိ့ပြီးတော့ဘုရားကိုဥတိုက်တယ်အဲ့ဒါမူးနေတဲ့အမကြီး ဖယားရှိခိုးတာကဘယ်လိုလုပ်ပါလဲခေါင်းငိမ့်လိုက်တာပဲခေါင်းဆက်လိုက်တာပဲမူလိုက်တာမြတ်စွာဘုရားကဲတော်မူပါဆိုတာလို့ပေါ့အဲ့ဒီလိုခေါင်းငိမ့်ပြီးတော့ပြလိုက်တော့ဘုရားကြွသွားတယ်ဆိုတာတော့သိတယ်ဘုရားရှင်ကလည်းတို့တဲ့ဆုံးခံဝင်သွားတယ်ပေါ့အဲ့လိုဆုံးခံဝင်သွားတဲ့အခါကျမှမြတ်စွာဘုရားက အဲတန်တတိအမတ်ကြီးနဲ့လမ်းမကမ်းပါရှိသေးတယ်ပြုံးတော်မူတယ်ညီတော်အာနန္ဒာကပြုံးတော်မူခြင်းအကြောင်းကိုမေ့လျောက်တဲ့အခါဒီနေ့ကြွတန်းဝင်မဲ့ဒီအမတ်ကြီးကခုတတိမူတုံယူတုံရှိသေးတယ်လို့မင်ကြတဲ့အခါကျတော့ဗုဒ္ဓဘာသာတွေကဝမ်းမြောက်ဝမ်းသာဖြစ်ကြသလိုဒိဋ္ဌိတွေစန့်ကျင်မဲ့ဖြစ်နေတဲ့ပုဂ္ဂိုလ်တွေကတော့ဒီတကဘုရားအကြွားလွန်ပြီ ဒီနေ့သူပြောတဲ့အတိုင်းမဖြစ်ဘူးဆိုရင်တော့သူ့ကိုမုဒဝါဒနဲ့ဆွဆွဲပြီးတော့အချိန်ဝါနဲ့အောင်လုပ်မယ်လို့အဲ့လိုကျိန်းထားကြတဲ့အဲဥယျာဉ်နဲ့ရောက်သွားတော့ဥယျာဉ်နဲ့ဆင်းမောကဆင်းဆင်းမြန်ကလေးပေါ်မှာတဲ့ဝဲလန်းသဘင်ဒီပေါ်ကြီးကရာခုံနာရီအဲပြောတော်ဆက်ထားရီ အဲ့လိုခံစားဆန်းစားရင်းကနေပြီးတော့နေမှမသိညမှမသိဘလောက်စားရမှလည်းမသိစားပြီးတာလည်းမသိမစားရဒီတာလည်းမသိဆိုတာလို့တတိလက်လွတ်တွေဖြစ်ပြီးတော့လာတဲ့အတွက်ကြောင့်အားနေပြီးတော့ဂျုံနေဆိုအမျိုးသမီးလေးကလေပြတ်ပြီးတော့တည်သွားတယ်။ဘာဖြစ်သွားလဲ။အဲလိုလေပြတ်ပြီးတည်သွားတဲ့အခါကျတော့ မမလေးတောကတွေရောက်ရပြီမင်းအခုမရှိတော့ဘူးငါဘက်နဲ့လောက်ရမတော့အဲလိုတောကမိတွေတအားတောက်တဲ့အခါကျတော့မှစောစောကသူခေါင်းဆက်ပြီးတော့ဖူးလိုက်တဲ့ဘုရားကိုတည်းရအဘုရားကြီးသွားမှဖြစ်မှာပါပဲဆိုပြီးတော့ဘုရားကြီးပြေးတယ်အဲ့အလောင်းတော်ထားကြတာပေါ့ငွေကြီးမရာတွေနဲ့ သူ့ငယ်ကျွန်းလေးနဲ့ဘုရားကြောင်တော်ကိုလိုက်သွားကြကေရောမဘာမြတ်စွာဘုရားကေရောမဘာမြတ်စွာဘုရားတပည့်တော်မှတပည့်တော်မှာဖြင့်တပည့်တော်ရဲ့အမျိုးသမီးလေးလက်ထပ်ပြီးတော့ဒီနာစီစဉ်ခုနှစ်ရက်ခံစားတာခုနှစ်ရက်ပဲရှိပါသေးတယ်ဘုံနဲ့ဆိုလေးပြသေသွားတာဖြစ်တဲ့အတွက်ကြောင့်တပည့်တော်သောကမိတွေတောက်ပြီးတော့နေပါတယ်ဗျာ ခုနှစ်ရက်လုံးနေ့စဉ်တောက်လာတဲ့အရက်တွေဟာအဲ့ဒီဈာတနာတရားနဲ့တွေ့တော့ဒီမိဘမှာဘောမှာတည်ထားတဲ့ဒေဦးတဲ့ရင်ထဲနဲ့ထည့်လိုက်သလိုရှဲနဲ့ဆိုခန့်သွားသလိုမူရာတွေလည်းပျောက်သွားတယ်ဒါကြောင့်ဘုရားတရိယာပြီဘုရားစီပြေးပြီးတော့ပြောတယ်အဲဒီတော့မြတ်စွာဘုရားရှင်ကိုတော်မြတ်ကတရားတော်တန်တတိအမတ်ကြီး ဒီလိုသောကရောက်တယ်ဆိုတာဒကာကြီးအတိတ်အကြောင်းတွေကိုပြန်တွင်းနေလို့လည်းပဲသောကရောက်တာပဲနောက်ပြီးတော့အနာဂါယေတွေတွေးပြီးတော့မျောနေတာအကြောင်းလည်းပဲသောကရောက်တယ်ငါပဲသူပဲအယူအဆွဲကြောင့်လည်းပဲသောကရောက်တယ်အဲ့တော့အတိတ်ကိုလည်းမပြန်နဲ့အနာဂတ်ကိုလည်းမကြံနဲ့ ဖြစ်စေယုံနိုင်ရဲ့အပေါ်မှာလဲပစ္စုပန်တဲ့တယ်ရှုပါကဲဆိုကြအောင်အတိတ်ကိုလည်းမပြန်နဲ့အတိတ်ကိုလည်းမပြန်နဲ့အနာဂတ်ကိုလည်းမကြံနဲ့အနာဂတ်ကိုလည်းမကြံနဲ့ဖြစ်စေယုံနာပစ္စုပန်ဖြစ်စေယုံနာပစ္စုပန်အမှန်တဲ့အောင်ရှုအမှန်တဲ့အောင်ရှုအတိတ်လည်းမပြန်နဲ့အနာဂတ်ကိုလည်းမကြံနဲ့ဖြစ်စေယုံနာမှာ ပြစ္ဆုတ်ပန်တဲ့တဲ့ရှုမြင်မြင်နဲ့ကြားရင်ကြားတယ်သွားရင်သွားတယ်ရက်ရင်ရက်တယ်ထိုင်ရင်ထိုင်တယ်လျောင်းရင်လျောင်းတယ်လို့အဲ့လိုရှုပေးဖို့အရေးမကြီးဘူးလားအဲ့လိုကျူးလို့မြတ်စွာဘုရားရှင်ကိုရောမြတ်ကဟောတယ်အဲဟုတ်တာပေါ့သူနဲ့ငါနဲ့ကိုနေတိုင်တိုင်ပျော်မွေ့ခဲ့တာသူသေးသွားပြီ သူသေးသွားတယ်ဆိုတော့လည်းပဲသူ့ရုပ်ပုံသွားတယ်ငါမျက်စိတွေကမထွက်ဘူးသူပလီပလာတိရိတာတာပြောတဲ့အတန်လေးတွေနားတယ်မှာကြားရောက်နေသေးတယ်သူ့ရဲ့ကိုယ်သင်းရဏကလေးတွေလည်းပဲမွေးကြိုင်နေသလိုလိုထင်ရတယ်စသည်အားဖြင့်နောက်ကြောင်းပြန်ပြီးတော့ပူပန်တဲ့အတွက်ငါဒီတောကဒီဖြစ်တတ်ပါလားတရားကလက်မခံရဘူးတဲ့ ပူပန်တယ်ပူပန်တယ်မရှုဘူးလားအဲ့ပူပန်တယ်ပူပန်တယ်ရှုတာလေးတဲ့လာတဲ့ခါကျပူပန်ပူပန်တာလေးကမြဲလားမြဲပါပေါ်ပြီးပြောက်ပေါ်ပြီးပြောက်ဖြစ်သွားတယ်နောက်ပြီးတော့သူမရှိတော့ဘူးငါပဲသူနဲ့နေမလဲမီးလောင်တင်းငုတ်တိုကြီးလိုဖြစ်သွားပြီငါဘဝအထီးကျန်ဖြစ်ပြီ ငါပဲလို့လွတ်ပြီးတော့နေရပါမလဲသူသေးသွားရင်ငါလည်းသေးတာပဲကောင်းပါတယ်လို့အနာဂတ်ရေးတွေတွေးပြီးတော့နေတဲ့အတွက်ကြောင့်လည်းပဲမဖြစ်တာတော့တောကတွေဖြစ်တယ်ဒါကြောင့်ပူဆွေးရင်ပူဆွေးတယ်ပူဆွေးတယ်ရှုရဘူးလားရှုပါဘူးအဲ့လိုပူဆွေးတာလေးတွေရှုရင်ရှုရင်ဟောမြဲရလားမမြဲပါဘူးပျောက်မသွားဘူးလား

ပစ္စုပန်တဲ့တဲ့ရှုတဲ့အခါကျတော့ရှုခံတဲ့ရှုညာတွေကလည်းတစုံတစုံပေါ်ပေါ်ပြီးတော့ပျောက်ပျောက်သွားတယ်မြဲရလားမမြဲဘူးသူကလည်းပဲဒီပါရမီရှိပြီးတော့လာခဲ့တဲ့အပြင်ဘုရားရှင်နဲ့တိုက်ရိုက်တွေ့ပြီးတော့ဘုရားရှင်ရဲ့တရားနာကြတာဖြစ်တဲ့အတွက်ကြောင့်ဘုရားရှင်ရဲ့ရှေ့မှာပင်ကိလေသာကုန်ကန်း လူဝတ်လူစားနဲ့ယဟန္တာဖြစ်တယ်မှန်လားဘုရားရှင်ကိုဥတိုက်ပြီးတော့တပိတော့ပြိဋိဘံဆံရပါတော့မယ်ဆိုတော့အေးတကူဖြာတိဟာပြပြီးတော့ပြိဋိဘံဆံလို့ဆိုတဲ့အခါကျတော့ရသော်ဘုရားရဲ့ခြေတော်ဆုံးကိုနှစ်ဖူးနဲ့တိုက်ပြီးတော့ထမ်းတဲ့လို့ကောင်းမင်းကိုပြန်တက် တန်တက်ပြီးအောက်ပြန်ကြလာဘုရားရှင်ခြေတော်ကိုနှစ်ခုနဲ့တက်ပြီးတော့ဒုတိယအကျိန်ထန်200တတိယအကျိန်ထန်300စသည်အပြင်ထန်900လောက်ဖြစ်အောင်ရောက်ပြီးတော့မှတေဇောတလောင်ပြီးတော့ချလိုက်တယ်မှန်လားအဲ့တော့ဘုရားကအယိုးတွေကောက်ပြီးတော့ဇေရီတဲပြီးတော့ကိုယ်ွယ်ကြလို့လူတွေကို မင်းကြတဲ့အတွက်ကြောင့်ကိုယ်ွယ်ကြပါတဲ့တဲ့အဲ့တော့တောကတွေငြိမ့်မသွားဘူးလားသောကာမင်းကိုငြိမ့်စေလို့တတိပဒံလမ်းစဉ်ကိုလိုက်ရမယ်။တခါကြီးတဲ့ဒါလည်းမကသေးဘူးဒီတတိပဒံတရားတွေကျင့်ပွားရင်ငိုခြင်းပရိဒေဝမိတေကိုလည်းပယ်ဖြောက်နိုင်တယ်။ဆိုရင်သောကမိတွေပယ်ဖြောက်သလိုငိုကြွေးခြင်းဆိုတဲ့ ပရိဒီဝမိတွေကိုလည်းပယ်မဖြောင်းနိုင်ဘူးလားဘုတရားနာပိသတ်တွေကြားဖို့တဲ့အတိုင်းသားတေလင်းဆုံးဆွေမျိုးပါပြုတ်ပြုတ်ပြုံးပြီးတော့ယူကျုံမရအမှုလုံးကြွပြီးတော့အယုမကြီးဖြစ်တယ်ဆိုတဲ့ပဒါစာရီဘုရားရှင်နဲ့တွေ့ပြီးတော့ဘုရားရှင်တရားဟောနာကြရတဲ့အတွက်အယုပြောက်ပြီးတောတာပံမတည်ဘူးလားတည်ပါရဲ့ဗျာလူလူနဲ့မနေကျင်တော့ဘူးရဟန်းဝခွင့်ပြုပါဘုရားလို့ လျှောက်ထားတဲ့အခါကျတော့မြတ်စွာဘုရားကမိတွေးတော်ဂေါတမီတို့တန်သွားပြီးအဲ့ဒါဘိက္ခုနီရဟန်းပြုခြေလို့မိတ်လိုက်လို့ရဟန်းပြုပြီးတော့တရားအလုံးကြိုးစားအထုတ်လိုက်တာသောတာပန်ကနေတခြင်းသကရာဂမိမဲ့ဘူနာဂမိမဲ့ဘူရတ္တမဲ့ရတ္တဘူရပြီးတော့ယန္နာဖြစ်မသွားဘူးလားဖြစ်ပါ

ကိုယ်စင်းရဲ့စိတ်စင်းရဲ့တို့ဤအထင်ငမာယာခြုံငိမ့်ရုပ်သိမ့်မှုရာဧကယနောမေကိုတကြောင်းနဲ့သော လမ်းမှန်ဖြစ်ပါပေသတည်းကိုယ်စင်းရဲ့ကိုကင်းစေလို့ဘယ်လမ်းစဉ်ကိုလက်ရမယ်ကိုယ်စင်းရဲ့ကိုကင်းစေလို့တတိပဒံလမ်းစဉ်ကိုလက်ရမယ်

အဲ့ဒါတရင်္ဂဗံအပြင်အဲ့ဒါနာကျင်မှုကိုဆင်းရဲတွေငြိမ့်နေတာအဲ့လိုရှုရင်းမှန်ရင်နဲ့နာရာကျင်နာတွေလွန်မြောက်သွားတဲ့အခါကျတော့စတိမွေးညင်းတာဓာတွေသိမ့်သိမ့်သိမ့်သိမ့်ဖြစ်တဲ့ပီတိပတ္တတိတွေကိုဖြစ်မလာဘူးလားဖြစ်လာလို့ချင်းအဲ့ဒီပီတိပတ္တတိတွေကိုရှုမှတ်မယ်ဆိုရင်ရောအဖြစ်ပြက်တွေမမြင်နိုင်ဘူးလားမြင်ပါဘူး

ငါအိမ်တော်မကြသေးဘူးဆိုတော့အကိုကြီးဖြစ်တဲ့ပုဂ္ဂိုလ်ကမင်းတို့ဇနီးမောင်နှံကိုငါဂတိ80လို့ပေးခဲ့မယ်ငါရဟန်းဝတ်ပြီးတော့တောထွက်တရားအထုတ်တော်မယ်ဆိုပြီးတွားတာပေါ့အဲ့လိုတောထွက်ပြီးတရားသွားအထုတ်တဲ့အခါကျတော့ခေမကတွေးတယ်တဲ့ဒီဂတိ80ရတယ်ဆိုတာတော့ဟုတ်ပါတယ်တကယ်လို့များတောထွက်သွားတဲ့သူ့အကိုကြီးက မပြောလို့လူထွက်လာရင်ကလေး40ပြန်ပြီးပေးရလိမ့်ဦးမယ်အဲ့တော့ပြန်မပေးရတဲ့နေ့ကတော့သူ့သေးအောင်တတ်ဖို့အရေးကြီးတယ်လို့ဆိုပစ္စည်းစွဲမဲ့တဲ့တဏှာလောဘကငေါကနဲ့တွဲပြီးတော့အပြစ်ရှိတာကိုဂယုမဆိုင်နိုင်တော့ဘဲနဲ့တတ်ချင်သိမပေါ့လားကိုသား900ကိုမင်းတို့ အဲ့ဒီယဟန်ကြီးကိုသွားပြီးတော့တတ်ချစ်ကြသေလို့ရှိရင်ငါအဲတထောင်ပေးမယ်လို့ငွေတထောင်ပေးမယ်အဲ့လိုဆိုရတဲ့ကိုသားတွေကအရှင်မြတ်ကြီးတည်င်းသုံးပြီးတော့နေတဲ့တောဟာတောင်ပေါ်ကိုဝိုင်းဟေးဝိုင်းရလက်ရလက်ရနဲ့ကာရိပြီမလာကြဘူးလား အဲ့တော့ဟိုကလည်းတရားနှလုံးသွင်းနေတာအတန်တရားလည်းသူနဲ့နင်းနေလာတယ်အလိုလေးဘယ်လိုလူတွေကဘယ်လိုတ attva တွေကိုလက်နေတယ်မသိပါဘူးလွတ်ကြပါစေဘေးကင်းကြပါစေချမ်းသာကြပါစေသူကဒါမေတ္တာပို့နေတယ်လာတာကသူ့တတ်ဖို့လားမှန်လားအသူနဲ့ရောက်လာတဲ့အခါကျတော့ကိုရောကြီးဘယ်မှမသွားနဲ့ဟဲ့ဘာလို့မလို့တော့ရှင်ပြားကိုတတ်မလို့ ဟာငါတက်လို့တပိတ်နဲ့သင်္ကန်းပဲရတော့မပေါ်ငါမှဘာမှမရှိဘူးဘောဘူးရှင်ဘုရားခင်မကဒူထွက်လာရင်ခွဲပေးရမှာဆိုလို့ရှင်ဘုရားကိုတတ်တတ်လို့ရှင်ဒီပြီးတော့ငွေတထောင်ပေးမယ်ဆိုလို့လာတတ်တာအဒီလိုဆိုအကုသူတွေများတယ်ကွာမင်းတို့တတ်မလို့ကြပါနဲ့တော့ငါဘယ်တော့မှလူမတွက်ဘူးပြန်မလာတော့ဘူးလို့ပပြောလိုက်မရဘူးရှင်ဘုရားမသေးရင်တပည့်တော်တို့မရဘူး

အရှင်ဘုရားထွက်ပြေးရင်မနဲ့လုံးလဲအေးအေးငါအာမခံပြပတ်မကွာခြေတော်နှချောင်းကိုဆင်းပြီးတော့တောင်းဆောင်ကကြောက်တုံးကြီးကိုယူပြီးတော့ရိုက်ချိုးချလိုက်တာပေါင်နှချောင်းဆက်ဆက်ကျိုးသွားတယ်ကဲငါဘယ်မှမသွားနိုင်တော့ဘူးဆိုတာမင်းတို့ယုံပြီလားအဲ့တော့ကိုမှုကြကဲပါကွာအဲ့လောက်တော့အာမခံပေးမှတော့ ငါတို့တညတော့စောင့်ကြမယ်လို့ဆိုပြီးတော့တညခွင့်လွတ်လိုက်တယ်အဲ့တော့ကိုရောမြတ်ကြီးဟာသူရိုက်ချိုးလို့နာတဲ့ဒုက္ခဝေနာကိုဒုက္ခဝဝေနဝိရိယမိတိပဇာနာတိဆင်းရဲကိုခံစားရင်ဆင်းရဲကိုခံစားတယ်လို့သိရ၏ဆင်းရဲတယ်ဆင်းရဲတယ်နားတယ်ကျင်တယ်လို့မရှိဘူးလားအဲ့လိုရှုနေရင်စိတ်ကတခါတည်းလွတ်သွားတယ် အိုးခင်မခင်မဟမကြလိုက်တာသူတို့ကငါသေးသေးချာချာငွေတွေပေးထားခဲ့ပါလျက်နဲ့ငါသေးငါလူထွက်ရင်ဖွဲပေးရလိမ့်ဦးမယ်ဆိုပြီးတော့ငါကိုသေချောင်းကြံတတ်တယ်ကိုသားတွေလွတ်တယ်သူကမိမမို့လို့မိုက်မိုက်ကန်းကန်းနဲ့ဒီလိုလုပ်တယ်ဆိုတော့ငါညီကသိဖို့ကောင်းတာပေါ့ငါညီကလည်းမဘက်လိုက်မိုက်ဖက်ပါတာပဲ အချင်းမပြေဘူးလို့ကြောက်ပြီးတော့မတွေးဘူးလားမချင်တတ်တဲ့သဘောတွေမဖြစ်ဘူးလားအဲ့တော့ဟေးငါဓာတ်တွေတွေးနေလို့ဘာမှအကျိုးမရှိဘူးငါရဲ့အခွင့်ကတင်ကြရဲရတာတရားကိုပဲအထုမှပြမှာပါပဲလို့ဆိုပြီးတော့တရားတွေဆက်ပြီးတော့အထုလိုက်တာပိုလေအဲ့လိုအထုတဲ့အခါကျစိတ်ဆင်းရဲတာတွေဒေါသဖြစ်တာတွေနာကျင်ကြက်ခဲတာတွေ ရွှေရွှင်သမာဓိရလာတဲ့အတွက်ကြောင့်တော်တော်လေးငြိမ်ပြီးတော့ဒုက္ခဝင်တာတွေလွန်မြောက်ပြီးတော့ဒုက္ခဝေဒနာပီတိပတ္တတိတွေမဖြစ်ဘူးလားဖြစ်ပါဘူးအဲ့ပီတိပတ္တတိတွေဖြစ်တဲ့အခါကျတော့ဝမ်းသာတယ်ချမ်းသာတယ်ရှုတယ်ရံဝတ္တနေ့ကစပြီးတော့ဒီနေ့ထိငါသီလကျိုးပေါက်တာဘာမှမရှိဘူးသေလို့လဲငါအသေးကောင်းပဲလို့ အဲ့ဒီလိုတွေးမိတော့လည်းပဲပို့ပြီးတော့ဝမ်းမသာဘူးလားအဲ့ဒီချိန်ရောက်တဲ့အခါကျတော့အာယုန်တက်ခဏီရောက်တဲ့အခါတရားရှုမှတ်ရင်ကိလေသာကုန်ခန်းရဟနာဖြစ်တဲ့အာယုန်လည်းတက်ယန္တာလည်းဖြစ် ပြိဋိဘံလည်းစံသွားတယ်ဓမ္မတိတိယဟန်ဒါလို့ခေါ်တာပေါ့အဲလိုပြိဋိဘံစံသွားတော့ခိုးသားတို့မင်းတို့ငါလည်းပဲတတ်ပြီးတော့မနေနဲ့တော့ငါပေါင်းငါရိုက်ချိုးပြီးတော့အာမခံပေးပြီးတော့ငါတရားအထုတ်တဲ့အခုကိလေသာကုန်ခံရဟန္တာဖြစ်ပြီပြိဋိဘံစံသွားတော့အဲ့ဒီခိုးသားတွေလည်းပြန်မသွားရဘူးလား ပြန်သွားရတယ်ဒုက္ခတွေငြိမ့်မသွားဘူးလားငြိမ့်ပါဘူးကိုဆင်းရဲကိုကင်းစေလို့တတိပဒံလမ်းစဉ်ကိုလိုက်ရမယ်မှန်လားမှန်ပါဗျာနောက်ပြီးတော့စိတ်ဆင်းရဲကိုကင်းစေလို့တတိပဒံလမ်းစဉ်ကိုလိုက်ရမယ်စိတ်ဆင်းရဲဆိုတာမကျေနပ်တာဝမ်းနေတာနောက်ပြီးတော့ကြောက်လန့်တာအဲ့ဒါတွေဟာအဲ့ဒါစိတ်ဆင်းရဲခေါ်တာပဲ အဲသူဗြဟ္မနတ္တာဒါဝရိဏနတ်ပြည်မှာနတ်သမီးတထောင်နဲ့ပင်လေကတိပင်ရင်မှာနတ်စည်းစိမ်ခံစားနတ်သမီး900ကပန်းပင်မောတက်ပြီးတော့ပန်းပွင့်လေးခူးချနတ်သမီး900ကအောက်ကပန်းလေးကောက်ပြီးတော့သချင်းဆိုပြီးတီကုန်းပြီးတော့သူပြည်မှာနတ်သားရဲ့ကြောင်တုံးမှာပန်းရှင်းပေးတယ်တဲ့ဘုရားလက်ထက်တုန်းကအမျိုးသားတွေကရောင်တုံးတွေနဲ့ ရှိပုံရပါတည်းအဲ့တော့သီလရှိတဲ့အကျင့်ကောင်းတဲ့ဒါနရှိတဲ့ပုဂ္ဂိုလ်တွေသေလို့ရှိရင်ကိုဖြစ်ခြင်းတဲ့ပုံစံနဲ့နတ်ပြည်ကိုမရောက်ဘူးလားအခုပဲအမျိုးသားတွေသေသွားလို့ရှိရင်တော့ရောင်တုံးကြီးနဲ့ဖြစ်ပါမလားဘုကိစုပ်ပွားတွေဘာတွေနဲ့ဖြစ်မှာပေါ့အဲလိုဖြစ်သွားတယ်အဲလိုဖြစ်သွားလို့ ကျောင်းလုံးမှာပန်းဆင်းပြီးတော့ပြင်နေတော့ဖြုံးနေဆိုတော်တော်ကြာတော့အပေါ်ကနတ်သမီး900တို့ပန်းခူချတာမတွေ့ရတော့ဘူးအောက်ကနတ်သမီးတွေကမော့ကြည့်တော့ဟောတယောက်မှမရှိတော့ပါလားဘယ်သွားကြတာလဲမပုံးနဲ့မပုံးနဲ့ဆိုပြီးတော့ဟိုနာဒီနာပြေးရှားတော့လည်းမတွေ့လို့သူမနာသားကိုပြောဆိုတဲ့အခါသူမနာသားက

မင်းတို့အဲ့လိုဒုက္ခတွေရောက်ကြတာလားဘယ်လိုမင်းတို့သေးသွားပြီငါလည်းမနေဘူးမင်းတို့နောက်လိုက်မယ်လိုက်မယ်လို့တွေးတွေးတန်းနဲ့ပြောတာပေါ့နည်းနည်းလေးငိုတာမောတော့ငါတို့ကကောဘယ်နည်းကြံနေလို့ခုနှစ်ရက်နေရင်တရားသေလို့ချင်းဘယ်ရောက်မှာတော့သူတို့လိုပဲအတိတ်ဘဝကအကုသိုလ်တူပြုပဲဖြစ်တဲ့အတွက်သူတို့ရောက်တဲ့ငရဲပြေရောက်မှာပဲဆိုတာလည်းသိရောလိုက်နိုင်သေးလား လိုက်ချင်သေးလားကြောက်လန့်မနေဘူးလားအဲ့ဒါနဲ့ကြံတဲ့နတ်သမီး900နဲ့ဘုရားစီပြေးလို့ဘုရားရှင်ကိုရောမြတ်ကြီးကိုကယ်တော်မှာဘုရားဆိုတော့မြတ်စွာဘုရားရှင်ကိုရောမြတ်ကအဲဝေဒနာနုပဒနာတရားကိုဟောကြားတဲ့အဆုံးတွင်ရှုမှတ်ပွားများတဲ့အတွက်ကြောင့်သူမြမနတ်သားနဲ့တကွာနောက်ပါနတ်သမီး900 အဲ့ဒါသောတာပန်တေပိနတ်ပြည်ပြန်မသွားကြဘူးလားငရဲကြမှာကြောက်เสียလို့သေးလားမလို့တော့ဘူးဒါကြောင့်မို့သောကာတွေกินငြိမ်ပြီးတော့သွားပါတယ်ကြောက်လန့်မှုတွေกินငြိမ်ပြီးတော့သွားပါတယ်စိတ်ချင်းရဲ့ကိုกินစေလို့တတိပဒံလမ်းစဉ်ကိုလက်ရမယ်အရိယာမက်ကိုရရောက်လို့တတိပဒံလမ်းစဉ်ကိုလက်ရမယ် အဲအရိယာမေရဖို့တတိပဒံတရားပွားကြတဲ့အတွက်မေဖို့နိဗ္ဗာန်ရသွားတဲ့တာရကဒီလေးအများကြီးပေါ့နိဗ္ဗာန်မြတ်ကိုရရောက်လို့တတိပဒံလမ်းစဉ်ကိုလက်ရမယ်နိဗ္ဗာန်လိုချင်တယ်ဆိုရင်လည်းဘယ်လမ်းလိုက်တတိပဒံလမ်းလိုက်ရမယ်လိုက်တော့အဲစိတ်ညစ်ကြေးကိုစိတ်ညစ်ကြေးကိုကင်းစေလို့ကင်းစေလို့တတိပဒံလမ်းစဉ်ကိုလိုက်ရမယ် ကိုဆင်းရဲကိုကိုဆင်းရဲကိုပြင်းစေလို့ပြင်းစေလို့အဲစိုးရိမ်မှုကိုစိုးရိမ်မှုပြင်းစေလို့ပြင်းစေလို့တတိပဒံလမ်းစဉ်ကိုလိုက်ရမယ်တတိပဒံလမ်းစဉ်ကိုလိုက်ရမယ်ကိုတွေးမှုကိုကိုတွေးပြင်းစေလို့ပြင်းစေလို့တတိပဒံလမ်းစဉ်ကိုလိုက်ရမယ်တတိပဒံလမ်းစဉ်ကိုကိုဆင်းရဲကိုကိုဆင်းရဲပြင်းစေလို့ပြင်းစေလို့တတိပဒံလမ်းစဉ်ကိုလိုက်ရမယ် စိတ်ချင်းရဲကိုကင်းစေလို့တတိပဒံလမ်းစဉ်ကိုလိုက်ရမယ်အရိယာမေကိုရရောက်လို့ဘယ်လမ်းစဉ်ကိုလိုက်ရမယ်အရိယာမေကိုရရောက်လို့တတိပဒံလမ်းစဉ်ကိုလိုက်ရမယ်နိဗ္ဗာန်မြတ်ကိုရရောက်လို့တတိပဒံလမ်းစဉ်ကိုလိုက်ရမယ် ဒကာကြီးမြတ်စွာဘုရားရဲ့ဒီတတိပဒံတရားတွေကိုကျင့်ပွားတယ်ဆိုလို့ရှိရင်ဖြင့်အဲ့ဒီအကျိုးခုနှစ်မျိုးတွေကိုဉာဏ်သူခုနှစ်ရဲ့ကြာသူခုနှစ်နှစ်အတွင်းမှာရနိုင်တယ်လို့အဲ့လိုဟောကြားကြတယ်ဟောကြားတဲ့အခါကြမှာဒကာကြီးကဝမ်းမြောက်ဝမ်းသာဖြစ်ပြီးတော့နေတယ်အဲ့လိုဝမ်းမြောက်ဝမ်းသာဖြစ်ပြီးတော့နေတဲ့အချိန်ကမှ နတ်ပြည်6တက်ကနတ်စား6ဆင်းဆိုင်လာတယ်။အိုးဓမ္မိကဥပါဒကကြီးနတ်ပြည်လိုက်ခဲ့ပါနတ်ပြည်လိုက်ခဲ့ပါအဲ့လိုခေါ်ကြတဲ့အခါကျတော့သူကတရားနာနေတော့ခေါ်ရမလားဆိုပြီးနေပါအောင်နေပါအောင်လို့ပြောတယ်။အဲ့လိုနေပါအောင်နေပါအောင်လို့ပြောတဲ့အခါဇနီးမယားနဲ့သမီးသားတွေကအဲ တတိပဒံတရားတော်မဆုံးသေးဘူးနေပါအောင်နေပါအောင်ဆိုတော့သူတရားမှကြောက်လို့ထင်တယ်လို့ဇနိမယသမိသားတွေကအဲ့လိုအတွေ့ပေါက်ပြီးတော့အိုးဥဒမိကကိုရမိကတတိဓမ္မပို့ရှင်တရားနာကျင်နေဆိုတဲ့တတိပဒံတရားဟောနေတာတရားဆုံးတော့မနာနိုင်တော့ဘူးလားအဲ့လိုငုံပြီးတော့နေတော့

။အောင်မလေးရှင်ပဲတန်ဃာတော်တွေပင့်ပေးပါဆိုလို့ပင့်ပေးရ။ရှင်ကတတိပဒံတရားနာခြင်းနဲ့ဆိုလို့တန်ဃာတော်တွေကတရားဟော။ရှင်ကနေပါအောင်ဆိုင်ပါအောင်ငါမအောင်ဆိုတော့အာနိဒအာနိဒဆိုတော့ကျမတို့ကတရားတောင်ဆုံးအောင်မနာနိုင်တော့ဘူး။တရားမှာကြောက်လို့နဲ့တူတယ်ဆိုပြီးတော့ငိုကြလို့တန်ဃာတော်တွေလည်းပြန်ကြွသွားပြီ။ ကြမ်းကြမ်းဖန်ဖန်ကွာငါတရားနာတာအနှောက်အယှက်ပြလို့နတ်ပြည်ကနာရကြောက်စင်းဘောကနတ်သားတွေကယထာဒိဋ္ဌိကသူနတ်ပြည်လိုက်ခဲ့ပါငါနတ်ပြည်လိုက်ခဲ့ပါနဲ့အဲ့လိုခေါ်ကြတဲ့အတွက်ကြောင့်သူတို့ကိုနေပါအောင်လို့ပြောတာရှင်ကြောင်ကတန်းနေငန်းဖမ်းပြီးတော့တောင်ပြောမြောက်ပြောတွေပြောနေပြီးထင်တယ်တတိထအိုးဘယ်ကငန်းဖမ်းရမှာတော့ငါတကယ်မြရတာကံကမ္မနမိတ်ဂတိနမိတ်ဆိုတာ ကာယကံရှင်သာလျင်မြင်ရတာတန်တဲ့လူတွေကမြင်ရတာမဟုတ်ဘူးကဲဒီလိုဆိုလို့ရှိရင်ငါ့ကိုကြံကြံပေးကြစမ်းနတ်ပြည်၆တပ်မှာဘယ်နတ်ပြည်ကိုငါသွားရင်ကောင်းမလဲအတုတိတာနတ်ပြည်ဆိုတာကတော့ဘုရားလောင်းနေပါတယ်လေဘုရားလောင်းမေတော်တွေလည်းစံပြောတယ်ဆိုတော့အဲ့ဒီသွားရင်ကောင်းမှာပေါ့အဲဒီလိုဆိုလို့ချင်းငါတုတိတာနတ်ပြည်သွားမယ်ပန်းကုန်း၆ကုန်း တိကုံထတာရှိသလားရှိတယ်ကောင်းကင်ကိုမြောက်လာငါတုတိတနိုင်တဲ့နတ်ငါပြည်ကိုသွားမယ်ဆိုပြီးတော့လွန့်ပြစ်လိုက်တာမြောက်လိုက်တာပန်းကုံ6ကုံကအောက်ကိုပြန်မကြဘူးဘာမှလည်းမမြင်အောင်ကောင်းရင်မှနှွဲ့နှွဲ့နှွဲ့နှွဲ့နဲ့ဖြစ်အဲ့လိုဖြစ်တဲ့အခါကျတော့မှကဲငါပြောတာနင်တို့ယုံမလားငါတော့တုတိတာနတ်ပြည်သွားတော့မယ်ငါသွားတဲ့ နတ်ပြည်လက်ချင်းငါထားရတဲ့ကျင့်ဝတ်တွေကုသိုလ်ကောင်းမှုတွေကိုသင်တို့လည်းပဲပြုရစ်ပြီးတော့နေကြအဲ့လိုပြောပြီးတော့သုတေပြီးတော့သုတိတာနယထဘုံမှာနတ်သားကြီးဖြစ်နေပါသွားတယ်ကြောင်းပြန်သွားတဲ့တန်ဃာတော်တွေကလည်းမြတ်စွာဘုရားကိုရှိခိုးတော့သင်တို့တရားဟောခဲ့ကြရဲ့လားတရားတော့ဟောခဲ့ပါတယ်ဗျာနေပါအောင်နေပါအောင်လို့ဒကာကြီးကလည်းអော်ရော သားသမီးတွေကလည်းတရားတော်မနာနိုင်တော့ဘူးဆိုပြီးဝိုင်းငိုကြတယ်ဒါနဲ့တပည့်တော်တို့လည်းပြန်လာခဲ့ကြတယ်ဗျာအဲတင်တို့ကိုတားတာမဟုတ်ဘူးနတ်ပြည်ကနိုင်တာ၆ဆင်းဆိုင်လာပြီးတော့နိုင်တာဒိနေသူနတ်ပြည်လက်ခဲ့ပါငါနတ်ပြည်လက်ခဲ့ပါလူရက်ပြီးခေါ်နေကြလို့တရားနာအနှောက်အယှက်ဖြစ်လို့နေအောင်နေအောင်လို့ပြောတာဒီလိုမှမမသိပဲဘုရားတရားမဆုံးသေးဘူးတစ်ခေါက်ပြန်ဟောမယ်ဘုရားဟောဟောမနေနဲ့ကွာ နာယတာပေါ်မှာပါသွားပြီလူပြေမှာရုပ်တွင်းမယ်ရှိတော့တယ်အဲ့တော့ယဟန်တပါးကလျှောက်ထားတယ်ကုသိုလ်ကောင်းမှုဆိုတာဘုရားပြုစေမှာလဲဝန်တာယပြုပြီးတော့နောင်ဘဝမှာလဲဝန်တာယတပါလာဘုရားမနေจิตတာတို့ဣဒာမောရတိပစ္ဆာမောရတိကတာပုံညောဥပယတမောရတိသောမောရတိသောပမောရတိ ဒေတဝကမ္မဝိတုဒ္ဓိမတနောကတာပုံညောပြုအပ်ဖြစ်သောကောင်းမှုရှိသော သောထိုပုံညရှင်ကောင်းမှုရှင်သည်ဣဒာဤပိစုပံမျက်မှောက်ဘဝ၌မောဒတိဒါနသီလဘာဝနာပြုရင်းစိတ်တွင်ဝန္တာကျင်လူရပါ၏ပိစာဓမ္မလွန်လောကနောက်ဘဝ၌မောဒတိဒါနသီလဘာဝနာအကျိုးအမျိုးမျိုးခံစားရင်စိတ်တွင်ဝန္တာကျင်လူရပါ၏ဥပယတ ပိစုတ်တမလွန်နတန်သောဘဝ၌မောဒတိအပြစ်ချင်းကောင်းကျိုးရတဲ့ဖြင့်ဝမ်းသာခြင်းလို့ရပါ၏ကတာပုံညောပြုအပ်ပြီးသော ကောင်းမှုရှိသောသောတုပုံညရှင်ကောင်းမှုရှင်သည်အတနောမိမိကမ္မဝိတုတ်တိန်စင်ကြယ်နေတဲ့ကံသုံးပါးကိုဒိဋ္ဌဝါမြင်ရသောကြောင့်ပမောတတိဝန္တာပြီးရင်ဝန္တာရင်မောလို့ဝန္တာချင်းကြီးမက ဝမ်းသာကြည်နူရပါတည်းအဲ့ဒီတရားနာကြတဲ့ရန်တော်တွေကတချို့သောတာပန်တချို့သက္ကရာကံတချို့အနာကံတချို့ယန္တာဖြစ်ကြပါတဲ့ခုရောနှောင်ပါမြေဝံသာဆိုးတဲ့တရားတော်ကိုနာကြတဲ့ကုသိုလ်စေတနာတို့ကြောင့်